ရှင်လုကာခရစ်ဝင်အခန်းကြီး73အငယ်1မှ9ထိုအခါလူအချို့တို့သည်လာ၍ပိလမင်းသည်ဂါလိလဲလူအချို့တို့၏အသွေးကိုမိမိတို့ ပူဇော်သောရစ်ကောင်တို့နှင့်ယောနောချောင်းကိုရှောက်ကြလျင်ယေရှုက ထိုဂါလိလဲလူတို့သည် ထိုတို့ခံရသောကြောင့်အခြားသောဂါလိလဲလူအပေါင်းတို့ထက်သာ၍အပြစ်ရှိသည်ဟုထင်ကြသလောသာ၍အပြစ်ရှိသည်မဟုတ် သင်တို့ရှိသမျှသည်လည်းနောင်တမရလျှင်ပျက်စီးခြင်းသို့ရောက်ကြလိမ့်မည်ဟုငါဆို၏။ထိုမှတပါး၊ရှိလောင်ပြအိုးလဲ၍ပိသောသူတကျိပ်ရှစ်ယောက်တို့သည်ယေရုရှလင်မြို့သားအပေါင်းတို့ထက်သာ၍အပြစ်ရှိသည်ဟုထင်ကြသလော။သာ၍အပြစ်ရှိသည်မဟုတ်။သင်တို့ရှိသမျှသည်လည်းနောင်တမရလျှင်ပျက်စီးခြင်းသို့ရောက်ကြလိမ့်မည်။ငါဆိုသည်ဟု မိန့်တော်မူ၏။တဖန်ဥပမာကိုမိန့်တော်မူသည်ကား၊ လူတယောက်သည်ဥယျာဉ်၌စိုက်သောသင်္ဘောတဖန်းပင်တပင်ရှိ၏ထိုအပင်သို့လာ၍အသီးကိုရှာတော်လဲမတွေ့ထိုအခါဥယျာဉ်ဆောင်အားလဲသုံးနှစ်ပတ်လုံးဤသင်္ဘောတဖန်းပင်သို့ငါလာ၍အသီးကိုရှာတော်လဲမတွေ့မရခုတ်ပစ်လောအဘယ်ကြောင့်မြေကိုနှောက်ရှက်ရသည်ဟု အမိန့်ရှိတော်ဥယျာဉ်ဆောင်ကသခင်ယခုနှစ်ရှိပါစေဦးအကျွန်ုပ်သည်အပင်နာပတ်လေကို တူးဆွ၍နောက်ချေးကို ဖို့ပါမည်။အသီးသီးကောင်းသီးပါလိမ့်မည်။သို့မဟုတ်နောက်မှခုတ်ပစ်တော်မူပါဟုလျှောက်လေသည်ဟု မိန့်တော်မူ၏။တနေ့သောဥပုသ်နေ့၌ယေရှုသည်တရားစရပ်တွင် ဆုံးမဩဝါဒပေးတော်မူသောအခါ၊တဆယ်ရှစ်နှစ်ပတ်လုံးနတ်စွဲ၍ရောဂါနှိပ်စက်ခြင်းကိုခံရသော မိန်းမတယောက်ရှိ၏ ထိုမိန်းမသည်ကျောကုန်း၍ကိုယ်ကိုအလျှင်းမဆန့်နိုင်။ယေရှုသည် ထိုမိန်းမကိုမြင်တော်မူလျှင်အထံတော်သို့ခေါ်၍၊အချင်းမိန်းမ၊သင်သည်အနာရောဂါနှင့်လွတ်၏ဟု မိန့်တော်မူလျက်၊သူ့အပေါ်မှာလက်တော်ကိုတင်တော်မူသဖြင့်၊သူသည်ချက်ခြင်းတည့်မတ်ခြင်းသို့ရောက်၍ဘုရားသခင်၏ဂုဏ်တော်ကိုချီးမွမ်းလေ၏။ထိုသို့ဥပုသ်နေ့၌ယေရှုသည်အနာရောဂါကိုငြိမ်းစေတော်မူသောကြောင့် တရားစရပ်မှုသည်အမျက်ထွက်၍အလုပ်လုပ်ရသောနေ့ရက်ခြောက်ရက်ရှိ၏။ထိုနေ့ရက်တွင်လာ၍အနာရောဂါငြိမ်းစေခြင်းကျေးဇူးကိုခံကြလော့။ဥပုသ်နေ့၌မလာမခံကြနှင့်ဟုပရိသတ်တို့အားဆို၏။သခင်ဘုရားကလည်း၊လျှို့ဝှက်သောသူ၊သင်တို့ရှိသမျှသည်ဥပုသ်နေ့၌မြင်း၊နွားကို တင်းကုပ်မှလွှတ်၍ရေတိုက်ခြင်းငှါဆောင်သွားတတ်သည်မဟုတ်လော တဆယ်ရှစ်နှစ်ပတ်လုံးစာတန်ချည်နှောင်သော အာဗြဟံ၏သမီးဖြစ်သောဤမိန်းမကို၊ဤချည်နှောင်ခြင်းမှ ဥပုသ်နေ့၌မလွှတ်ရသလောဟု မိန့်တော်မူ၏။ထိုသို့မိန့်တော်မူပြီးမှ၊ရန်ဘက်နေသော သူအပေါင်းတို့သည် ရှက်ကြောက်ခြင်းရှိ၍ပြုတော်မူသောအံ့ဩဘွယ်အမှုများတို့ကို လူအပေါင်းတို့သည်နှစ်သက်ဝမ်းမြောက်ကြ၏။18 တဖန်မိန့်တော်မူသည်ကား၊ဘုရားသခင်၏နိုင်ငံတော်သည်အဘယ်အရာနှင့်တူသနည်း။အဘယ်သို့ပုံပြရအံ့နည်း။လူသည်ယူ၍ဥယျာဉ်၌စိုက်သော မုန်ညင်းစေ့နှင့်တူ၏။ထိုအစေ့သည်ကြီးပွား၍အပင်ကြီးဖြစ်၏။မိုဃ်းကောင်းကင်ငှက်တို့သည်လည်းအကိုင်းအခက်တို့၌နားနေမှီခိုကြသည်ဟုမိန့်တော်မူ၏။တဖန်မိန့်တော်မူသည်ကား၊ဘုရားသခင်၏နိုင်ငံတော်ကိုအဘယ်သို့ ပုံပြရအံ့နည်း။ မိန်းမသည်တဆေးကိုယူ၍မုန့်ညက်သုံးတင်း၌ထည့်သဖြင့်၊မုန့်ညက်ရှိသမျှကိုဖောင်းကြွစေတတ်သောတဆေးနှင့်တူသည်ဟုမိန့်တော်မူ၏။ထိုအခါယေရှုသည်မြို့ရွာတို့ကိုဒေသစာရီလှည့်လည်လျက်၊ဆုံးမဩဝါဒပေးလျက်၊ယေရုရှလင်မြို့သို့ခရီးသွားတော်မူ၏။လူတဦးကလည်း၊သခင်၊ကယ်တင်ခြင်းသို့ရောက်သော သူတို့သည်များသလော၊နည်းသလောဟုမေးလျှောက်လျှင်၊ကျဉ်းမြောင်းသောတံခါးဝကိုဝင်ခြင်းငှါကြိုးစားအားထုတ်ကြလော့။အကြောင်းမူကား၊အများသောသူတို့သည်ဝင်ခြင်းငှါအလိုရှိသော်လည်းမစွမ်းနိုင်ကြဟုငါဆို၏။အိမ်ရှင်သည်တခါထ၍တံခါးကိုပိတ်ပြီးမှ၊သင်တို့သည်ပြင်၌ရပ်၍တံခါးကိုခေါက်လျက်၊သခင်၊သခင်၊အကျွန်ုပ်တို့အားဖွင့်ပါဟုတောင်းလျှောက်သော်လည်း သခင်က၊သင်တို့သည်အဘယ်ကလာသည်ကိုငါမသိဟုပြန်ပြောလိမ့်မည်။ထိုအခါသင်တို့ကလည်း၊အကျွန်ုပ်တို့သည် အထံတော်၌စားသောက်ပါပြီ။အကျွန်ုပ်တို့နေသောမြို့ရွာ၌ကိုယ်တော်သည်ဆုံးမဩဝါဒပေးတော်မူပြီဟုလျှောက်ပြန်သော်လည်း၊သခင်က၊သင်တို့သည်အဘယ်ကလာသည်ကိုငါမသိဟုငါဆိုပြီ။မတရားသော အမှုကို ပြုသောသူအပေါင်းတို့၊ငါ့ထံမှဖယ်သွားကြဟု ပြောလိမ့်မည် ထိုအခါအာဗြဟံ၊ဣဇာက်၊ယာကုပ်မှစသော ပရောဖက်အပေါင်းတို့သည်ဘုရားသခင်၏နိုင်ငံတော်ထဲသို့ဝင်၍သင်တို့သည်ပြင်သို့နှင်ထုတ်ခြင်းကိုခံရသောအခါငိုကြွေးခြင်း၊အံသွားခဲကြိတ်ခြင်းရှိလတံ့။ထိုအခါအရှေ့၊အနောက်၊တောင်၊မြောက်အရပ်လေးမျက်နှာကလာ၍ဘုရားသခင်၏နိုင်ငံထဲတွင်လျောင်းရကြလတံ့ အငယ်30မှ35နောက်ကျသော သူ အချို့တို့သည် အရင်ကျကြလိမ့်မည်။အရင်ကျသော သူအချို့တို့သည်နောက်ကျကြလိမ့်မည်ဟုမိန့်တော်မူ၏။ထိုအခါဖာရိရှဲအချို့တို့သည် အထံတော်သို့လာ၍ဤအရပ်မှထွက်သွားပါ။ဟေရုဒ်မင်းသည်ကိုယ်တော်ကိုသတ်မည်အကြံရှိပါသည်ဟုလျှောက်ကြလျှင်၊ကိုယ်တော်က၊သင်တို့သွားကြလော့။ယခုနေ့နှင့်နက်ဖြန်နေ့၌နတ်ဆိုးတို့ကို နှင်ထုတ်၍အနာရောဂါကိုငြိမ်းစေ၏ သုံးရက်မြောက်သောနေ့၌စုံလင်ခြင်းသို့ရောက်မည်အရာကိုထိုမြေခွေးအားပြောကြလော့။သို့သော်လည်းယခုနေ့၊နက်ဖြန်နေ့၊သဘက်နေ့၌ငါသွားရသေး၏။အကြောင်းမူကား၊ယေရုရှလင်မြို့မှတပါးအခြားသောအရပ်၌အဘယ်ပရောဖက်မျှမဆုံးရာ။အိုယေရုရှလင်မြို့၊ယေရုရှလင်မြို့၊သင်သည်ပရောဖက်တို့ကိုသတ်မြဲရှိ၏။သင်ရှိရာသို့စေလွှတ်သောသူတို့ကိုလည်းကျောက်ခဲနှင့် ပြည့်မြဲရှိ၏။ကြက်မသည်မိမိသားငယ်တို့ကိုအတောင်အောက်၌စုရုံးသကဲ့သို့သင်၏သားတို့ကိုစုရုံးစေခြင်းငှါကြိမ်ဖန်များစွာငါအလိုရှိ၏။သင်မူကားအလိုမရှိ။သင်တို့နေသောအိမ်သည်သင်တို့၌လူဆိတ်ညံလျက်ကျန်ရစ်ရ၏။ငါဆိုသည်ကား၊ထာဝရဘုရား၏အခွင့်နှင့်ကြွလာသောသူသည် မင်္ဂလာရှိစေသောဟုသင်တို့မပြောမှီတိုင်အောင်၊ယခုမှစ၍ သင်တို့သည်ငါ့မျက်နှာကိုမမြင်ရကြဟု မိန့်တော်မူ၏။